ဒ္ဓမြတ်စွာဘုရားအလုံးဒုက္ခတွေဟာသိခင်မှုလိုချင်မှုဆိုတဲ့တဏှာလောဘသမှုတရားကစရာဒီပဲလို့ဒုက္ခတစ္ဆံဘိကဝေသမှုဒဏိဒါနံဘိကဝေယဟန်တို့ဒုက္ခသစ္စာဒုက္ခမှန်ဟူသည်။သမှုရိယာနိဒာနံတမ်းမဲ့ ခင်မင်းသိခင်ချင်းသာလည်းအရင်ကကြည်ကြလေ။ဒါသင်္ကန်းဟုတ်တယ်။ဘုန်းကြီးတို့ဒီဘယ်ဘယ်မျိုးဘယ်ဘာကဘယ်သူကွယ်လွန်တဲ့ဘယ်မျိုးဘယ်ဘာကဘယ်သူပါဖြစ်တဲ့နဲ့တွေ့သတင်းစာကြည့်ရင်ပြောသွားကြတာပဲဖတ်တော့ဖတ်လိုက်ပြီးပြောသွားတယ်ရင်နဲ့ဘာမှမဖြစ် တော့ကြတော့ပင်မျိုးပေရွာကဘသူဟာဒါကနတ်တကာပါလားဟာဒါကနတ်တကမပြီးပါလားဒါကနတ်ငါရဲ့ကျောင်းတကာကျောင်းမပါလားဟိုစင်ပဋိထပါလိုက်အရင်နဲ့မအေးဒီဒါဘာဖြစ်လို့နည်းနည်းပန်ရောစဉ်ရှိရင်နည်းနည်းနောက်ကဒုက္ခလိုက်အလုံးပုဂ္ဂိုလ်တွေမြို့ထဲမှာဘယ်သူဘာဖြစ်တဲ့ဟောဘယ်သူဘာဖြစ်တဲ့ စကားလက်ဆင့်ကမ်းသွားတာပဲဘာမှစိတ်အရေးမကြီးဘူးကိုနဲ့စရာကလေးဘသူပါဖြစ်ပတဲ့လို့ဆိုတာကြားလိုက်ရင်ရင်နဲ့ဒိတ်ခနဲ့ဖြစ်သွားပြီးတော့မြင်တော့နောက်အကုန်လုံးဒုက္ခတွေဆက်ဒါကြောင့်ဒုက္ခဟာလေတဏှာလောဘသမှုတရားထူတဲ့တန်ရောစဉ်ကစတာပါပဲလို့ဆိုတာသိမှန်တာပဲသိမှန်တာပဲအဲဒါပစ္စလေးပါးထဲမှာသမှုတရား တဏှာလောဘဟာလေလိုချင်တဲ့သဘောအမှန်ရှိအဲ့ဒီသမှုရိယာကြောင့်ဒုက္ခတွေတဲ့ဆွေရေးကိုယ်တာဒုက္ခတွေကိုယ်နဲ့သတ်ဆိုင်တဲ့ဒုက္ခတွေဘုရားမြတ်စွာကဟောတော်မူထားလိုက်တာဓမ္မစကြာမှာလေဒုက္ခသစ္စာတွေကိုယ်ရဲ့ကိုယ်တာနဲ့ဇာတိပိဒုက္ခတဲ့ပရိသဏ္ဍန်နေပရိသဏ္ဍန်နေရတာကလည်းဒုက္ခပဲသရာပိဒုက္ခဗျာတိပိဒုက္ခမရဏံပိဒုက္ခနဲ့ကိုယ်ရဲ့ကိုယ်တာဒုက္ခတွေဟောတော်မူလိုက်တာ

ကိုရနာရသိရတဲ့ဒုက္ခတွေကိုခံရကိုနဲ့ဆက်တဲ့ဗံရောစင်တွေကြောင့်သူတို့နဲ့ကိုရတဲ့အခါကိုဒုက္ခဖြစ်ဘုဒ္ဓမြတ်စွာဘုရားဘုဒ္ဓမြတ်စွာဘုရားဒါကြောင့်ခုနကဝိတာခဟောတော်မူတဲ့တရားထဲမှာဝိတာခသဝတိတီလောက်များဖြစ်เสียရတွေမိတွေများနေလို့သိရင်ဝိတာကသပင်၆ပါတော့မလားလို့ဒီနောက်ဆုံးဒုက္ခကိုဟောတော်မူတာ သဘင်မချောက်ခင်တုန်းကသဘင်မဆိုခင်တုန်းကဖြစ်နေရတဲ့ဝိပါကဒုက္ခတွေအကုန်လုံးဘုရားရှင်ကဟောတော်မူလိုက်ပြီးသားဖြစ်ပြီးတော့ဘုရားမြတ်စွာကမချစ်ချင်အောင်ဒီလိုတရားပြေတော်မူတာလေမချင်တဲ့ဝိပါကအချစ်များသလောက်ဒုက္ခများတယ်ဒါဖြစ်ကိုမချစ်နဲ့ဆိုလို့ရှိရင်တန်ရောက်စဉ်ရှိကိုမရှိရတော့ဘူးလားလို့ဆိုတော့ ဒါကဥဒုဉ္ဘဝမှာမဖြစ်နိုင်သေးဘူးဆံရစီရှိရရှိသလားရှိကြရယဟန်သင်္ကဖြစ်ပေမဲ့သူမျိုးမိဘတန်ရောစဉ်ယဟတကာတကမတန်ရောစဉ်ရှိရပြီးတော့ဘယ်လိုတခါလိုက်ရတော့ဆိုတော့စိတ်ပေါက်တာဒီတရားစိတ်တွေပေါက်တာอืมတန်ရောစဉ်ကျောင်းအားလျော်စွာသာတန်ရောစဉ်ရတာနော်သိညာဆွဲဆွဲလန်းလန်းမဖြစ်လေနဲ့ဟောတာက ဒါကလိုက်လာပြီကြည့်လေဘုဒ္ဓမြတ်စွာဘုန်းကြီးတို့ဘုန်းကြီးအလိုသာဆိုရင်ဝိသကအကြောင်းမှအပေါ်မှာဟိုဒီအကြောင်းမှတန်ရုပ်စဉ်ကြည့်ရမှာပေါ့ဒါမဲ့လို့ဒီလိုမဟုတ်ဘူးတန်ရုပ်စဉ်မဟုတ်တော့ဘူးအဲဝိသကကအကြောင်းမှဖြစ်နေတော့ဘုဒ္ဓမြတ်စွာကတရားပို့ပြီးတော့အဲဟောတော်မူရဝိသကကလည်းဘုဒ္ဓတရားတော်ကိုလိုက်နာပြီးတော့နေရပြင်ရတယ်အဲအဲ့ဒီမှာတန်ရုပ်စဉ်မဖြစ်ဘဲနဲ့အကျိုးများသွားတယ် ပြီးတော့သာသံရောစဉ်သာလို့တော့တို့ဖြစ်တာပေါ့သာသံရောစဉ်မဖြစ်အောင်ကြိုးစားရသမီးတန်ရောစဉ်သမီးတော့ဖြစ်တာပေါ့ဒါပေမဲ့တန်ရုပ်စဉ်နည်းအောင်ကြိုးစားရဘလုံးလုံးမရှိအောင်ကတော့မတတ်နိုင်သေးဘူးဒီယဟန္တာမဖြစ်သမျှအဲ့မဲ့နည်းအောင်ဝိတာကတို့ဆိုနည်းအောင်တန်ရုပ်စဉ်တော့တန်ရုပ်စဉ်ပါပဲဒါပေမဲ့လို့မပြင်းထန်လိုက်နဲ့အကြောင်းအားလျော်စွာခွဲကြည့်ကြုံလို့ရှိရင်လွယ်လွယ်ကလေးသူ့ကံနဲ့သူ့ပေါ့ဘုန်းကြီးက င်ရတန်ရောစင်သူအဲယခုတောင်းတရှိတဲ့သံဃာတွေအဲကြောင်းတိုက်မှာကူညီဆောင်ရှောက်ပြီးတော့နေတဲ့တရားဓမ္မတွေဒါသံရောစင်မကြည့်ဘူးလို့မပြောနိုင်ဘူးအဲရှိပါတယ်ရှိတော့လည်းပဲဒီတရားတွေကနောက်ကလာပြီးတော့တရားရှိတွေကပါနေတာဖြစ်တော့ဝတ္တရားဝတ္တရားအတိုင်းဆောင်ရှောက်ရတာဝတ္တရားကဟိုဘက်ကိုဘယ်နဲ့မှမတတ်နိုင်ဘူး ပြီးတော့ဒီတန်ခါတွေဘုန်းကြီးကိုယ်တိုင်ကကိုဘဝသံတရာတုန်းကအသင်တို့အသင်တို့နော်ဘယ်ဘယ်မကောင်းမှုတွေမဖြစ်ကြသေးနဲ့နော်အဲဘယ်လိုကုသိုလ်တွေပြုခဲ့ကြလို့ဆိုဘုန်းကြီးကတာဝန်ခံနဲ့ခေါ်လာခဲ့တာမဟုတ်ဘူးသူတို့လည်းသူတို့စိတ်နဲ့သူတို့ကံနဲ့သူတို့ကုသိုလ်သူတို့အကုသိုလ်နဲ့အတူတူပေါ့တရားဓမ္မတွေလည်းသူတို့စိတ်နဲ့သူတို့ကံနဲ့သူတို့ကုသိုလ်နဲ့သူတို့အကုသိုလ်နဲ့အဲ့လိုလာခဲ့ကြတာဖြစ်တော့ ဒီကြတော့သူဖြစ်ခြင်းလို့ဖြစ်မှာပဲအဲသူတို့ကိုတကယ်ကျမ်းမာစေခြင်းတဲ့ဆိုပေမဲ့သူတို့ကမ်းနဲ့သူတို့အကုသိုလ်နဲ့ကျမ်းမာခြင်းမှာကျမ်းမာဒီတရားဓမ္မတွေကျမ်းမာစေခြင်းတဲ့ဆိုပေမဲ့သူတို့ကုသိုလ်သူတို့အကုသိုလ်နဲ့သူတို့ကမ်းနဲ့ကိုဖြစ်ခြင်းစေလို့ဖြစ်မှာဖြစ်ခြင်းမှာဖြစ်မယ်ဖြစ်ဖို့ရအမှန်တန်ခဲရဲ့ဒါတော့တာဝန်ခံပြီးတော့ပြုခဲ့တာမဟုတ်ဘူး သူ့ကံနဲ့သူလာတာဖြစ်တော့သူအကျိုးပေးနဲ့သူပေးမှာပေါ့လို့ဒါလိုချလိုက်တော့လေပူဆွေးတာပါကျေးဇူးရှိငိုကြွေးတာတော့မပြောနဲ့စိတ်တန့်ပူတာပါကျေးဇူးရှိအဲ့ဒါလို့သတ္တုချလို့တဲကောင်းတယ်ကိုဆေးတော်ကြီးကဆေးတော်ကြီးကအဲ့တော့ဗုဒ္ဓမြတ်စွာကတော့ဒီဆေးကိုကိုတော်တိုင်ကလေတကယ်ပိုင်ပိုင်ကြီးကြပြီးသားဖြစ်တော့ဝိသကဒုက္ခရောက်တော့လေဘုရားမြတ်စွာကတရားဟောတော်မူပေးတာပဲ ဘုရားမြတ်စွာရဲ့စိတ်တော်မှာတော့ဘာမှမသိရိုက်ဘူးအနာတပိန်တထေကြီးတွေတခါတုန်းကဒုက္ခရောက်တော့လေဘုရားမြတ်စွာစိတ်မှာဘာမှမသိရိုက်ဘူးတရားပေးရတာပဲဗိမိသာရမင်းဆိုတဲ့ဥစ္စာကြောင့်တကားဝိနုဝန်ကြောင့်တကားကြီးလည်းဟုတ်တယ်သောတာပန်ကြီးလည်းဟုတ်တယ်သာသနာကိုစောင့်ရှောက်နေတာလည်းမှန်တယ်ဒါပေမဲ့လို့သူတန်ခါလျော်စွာစိတ်ကံအားလျော်စွာသူသားရဲ့လက်ချက်ကြောင့်အသက်ဆုံးရတော့လေဘုရားမြတ်စွာက ဘာမှစိတ်မထိကြဘူးစိတ်ကံပဲဒါလိုပဲတွေးတော်မူတာပဲပြီးတော့ဘုရားမြတ်စွာကိုအာကိုရတာဘယ်လောက်ကောင်းသွားတယ်လို့ဆိုတော့အနာတပိန်တထေတို့တို့အဲခုနကဗေမိသာရမင်းတို့တို့ဒီကအကြောင်းအရာဆိုတော့စိတ်ကံကြောင့်ဒီဗေမိသာရမင်းအနာတပိန်ဟိုဗေမိသာရမင်းမှာစိတ်ကံကြောင့်ကွယ်လွန်ရပြီမဲ့ဆင်းရဲနဲ့ကွယ်လွန်ရပြီမဲ့ကွယ်လွန်ဒီဖြင့်တပြိုင်နဲ့သနဝတ္တပ နတ်သားသွားပြီးတော့ဖြစ်တယ်ဒါဘုရားမြတ်စွာရဲ့တရားစိတ်ကိုတောက်ပြီးတော့လာလို့မသိမ်းမ်းပါဘူးကိုယ်လုံးကနေကြတော့အဟောဘုဒ္ဓအဟောဘုဒ္ဓဘုရားမြတ်စွာအင်းမတန်အောစရာကောင်းဘာဖြစ်လို့ဒီလိုဒုက္ခတွေမြင်လို့မို့ဒီလိုဒုက္ခကလွတ်ရလွတ်ကြောင်းဖြစ်တဲ့တရားတော်တွေဟောတော်မူထားလိုက်တာအဟောဘုဒ္ဓအင်းမတန်အောစရာကောင်းအဟောတံမော တရားတော်တွေမှန်လိုက်တာသိကြလိုက်တာဒီလိုဒုက္ခတွေဘုရားမြတ်စွာသင်ကြိုးဖြင့်မြင်တော်မူလို့မို့ဒီဒုက္ခတွေဟာယုံ nant ရှိသမျှတွေ့ကြရလိမ့်မယ်ယုံ nant ကသင်အင်းကြီးရာဖြစ်တဲ့နိဗ္ဗာန်တတ်ကိုရောက်မှာဖြစ်မယ်လို့ဘုရားမြတ်စွာဟောတော်မူထားလိုက်တဲ့တရားတော်ဒီတဲမှန်တယ်အဟောတံမောဒီတရားတော်တိုင်းကျင့်လို့အရှင်သာရိပုတ္တရာတို့အရှင်မမောဂလန်တို့အစရှိတဲ့ယဟန္တာသံဃာတော်ကြီးတွေဒီလိုဒုက္ခက တွေ့ပြီဆိုတော့မှဘာမှစိတ်မထိခိုက်ကြဘူးအဟောတန်ကောအင်မတန်အောစရာကောင်းပါတယ်လို့ဘုဒ္ဓဓမ္မသံဃာများကိုအောက်မေပြီးတော့ကွယ်လွန်သွားတယ်ကွယ်လွန်လဲပြီးရောနတ်သားသနဝတ္တဗနတ်မင်းသွားပြီးတော့ဖြစ်တယ်ဒါကြောင့်ဘုဒ္ဓမြတ်စွာအာကိုရတာဘယ်လောက်ကောင်းလဲဘယ်လောက်သက်သာလဲသက်သက်သာသာနဲ့ကွယ်လွန်ပြီးတော့လဲသက်သက်သာသာနေရာမှာရောက်တာပဲ ဒါကြောင့်ဘုဒ္ဓဆေးတော်အင်မတန်ကောင်းတယ်ဘုန်းကြီးကတော့ဘုဒ္ဓဆေးတော်အမျိုးမျိုးသောနီးနဲ့ဥထုဇဉ်ဘဝမှာအမျိုးမျိုးသောနီးနဲ့အဲတောက်သုံးနေတယ်ဒီဒီငါတနေ့မှဒီဘဝကိုသွန်ရမယ်ဒီဘဝကိုသွန်ရတဲ့အခါမှာဒီဒီတို့ သာသနာတော်ရဲ့ထိတ်တန်းဖြစ်တဲ့ဘုရားမြတ်စွာပရိနိဗ္ဗာန်စံတော်စိတ်တော်အစဉ်ပဲလို့နေပါလိမ့်မလို့အရှင်သာရိပုတ္တရာပရိနိဗ္ဗာန်စံတော်စိတ်တော်အစဉ်ပဲလို့နေပါလိမ့်မလို့ညုတ်တော်ဒုက္ခပဲလို့များတွေ့ရပါလိမ့်မလို့အရှင်မောကလံပရိနိဗ္ဗာန်စံနာဒီမှာညုတ်မှာဒုက္ခဘယ်လောက်တွေ့ရပါလိမ့်မလို့ဒါရေဘုန်းကြီးကလေမကြာခဏလေ့ဘာဖြစ်လို့လေ့လားဘုန်းကြီး ဒီဘဝကြောင်းရတော့မယ်လို့ဆိုတော့ဘယ်နည်းမှမသိဘူးခုနေကတင်ပြောလို့ဘာမှမသိနိုင်ဘူးမသိနိုင်တော့ဂျုံငနေပဲဖြစ်ဖြစ်ယောဂတန်နဲ့ပဲဖြစ်ဖြစ်တွေ့ရလို့ရှိရင်တချို့ယောဂကဘုရားနဲ့ဒီလမ်းစဉ်ပြင်းပြင်းပြင်းပါပြီလို့ဗုဒ္ဓမြတ်စွာဘုရားနိဗ္ဗာန်သံဃာနိမှာဝမ်းတော်လာပြီးတော့အားတော့နဲနဲနဲနဲသွားရကြတယ် နောက်ဆုံးပြိဋိဘံဆံရတဲ့အခြေရောက်လာတယ်ပြီးတော့ယောဂဖြစ်လို့ရှိရင်ပေါ့လေဘုရားမြတ်စွာကိုအောက်မိနေမယ်ဘုရားမြတ်စွာကိုတတိယနေမယ်ဘုရားမြတ်စွာတောင်မှဒီရုပ်ဒီနာမ်ဒီခန္ဓာနဲ့တွေ့နေရတော့ဘုရားမြတ်စွာတောင်မှဒီဒုက္ခကမလွတ်ပါပဲလားလို့ဘုရားမြတ်စွာကိုတတိယပြီးတော့ယောဂတံကိုခံမယ်လို့ဘုရားခုနကစဉ်းစားထားတယ် ဘယ်အချိန်ပဲသိတော့မယ်ဆိုတဲ့ဥစ္စာစဉ်းစားတာလေတက္ကအရှင်သာရိပုတ္တရာပြိဋိဘံသံတော်မူကဏိကြတော့ငါတို့ဖွာတော်မူတဲ့တိုက်ခန်းမှာကြွလာပြီးတော့ဒီယဟန်ယဟန်တော်900နဲ့ကြွလာပြီးတော့ယဟန်တော်900ကိုမေတော်ကြီးကနေရာဆိုင်ငင်းနေမြဘေးလို့အရှင်သာရိပုတ္တရာကလည်းမိမိအတွက်တော့ဖွာရတိုက်ခန်းမှာနေရာ လက်ပြင်လိုက်ပါလို့ဆိုလို့ဒီညီတော်လည်းပါလာလို့မေတော်ကြီးကလည်းအဲ့ဒီမှာနေရာပေးဖွာရတိုက်ခန်းနဲ့လည်းရောက်ရောအရှင်သာရိပုတ္တရာရှိကံကရှိကံကမနေဘူးမနေဘူးယဟန္တာသောပါသောလက်ရတော်ရန်ဣတတေရသောပါသောမနေဘူးရှိကံကပါလာတော့လေတွေးအံလိုက်တာဒီခု၆စုတွေးပါဆိုတဲ့တွေးအံတဲ့သူများတဲ့မလျော့ဘူးကိုရင်ပါပုံနဲ့ ဒီခွေးကန်တစ်လုံးပြည့်ဝေရင်အားလိုက်တာခွေးကန်တစ်လုံးပြည့်ဒီခွေးကန်ထုတ်နေလို့နောက်ခွေးကန်တစ်လုံးပြည့်ချရဝေရင်နောက်တကဒီခွေးကန်တုံနေလို့နောက်ခွေးကန်တစ်လုံးချရဝေရင်မေတော်ကြီးကအနာလားအနာတဖြစ်ဘူးသိမချမ်းသာဘူးတဲ့ဒီလိုဖြစ်နေတော့မှဟိုအထက်ကဗျာမင်းလားတဲ့ အယောင်ဝါးလေးနဲ့သားတယ်ဒီလောကအလူတော့လူမမာလာမေးတယ်ဆိုကြပါစို့နောက်သူကြောက်စရာကြည်တာကြောက်တာပြီးတော့ပြန်တော့မေတော်ကြီးကသားရဲ့သူသားစီခုနကအယောင်ဝါးနဲ့လာတာကဘယ်သူလို့တရားတရားပဲတရားနာမင်းပဲမေတော်ကြီးသာတုကအဲ့ဒီအချိန်မှာမေတော်ကြီးကဗုဒ္ဓဘာသာမဖြစ်ကြသေးဘူး သတ္တမီအဲသမီးတော်၃ယောက်ရောသားတော်ရောသားတော်တွေရောအကုန်လုံးကယဟန္တာဖြစ်ပြီလားအငယ်ဆုံးသားတော်ကလေးကလည်းယဟန္တာဖြစ်တယ်မေတော်ကြီးကဗုဒ္ဓဘာသာဒီအဖြစ်မဖြစ်သေးဘူးဒါနဲ့ဒီပါဦးသားတော်တို့ကဒီတရားတဲ့များတကူကြည့်သလားလို့ဆိုတော့ဟိုတရားဆိုတဲ့ဥစ္စာသားတော်တို့ဖရာရဲ့ဟိုဘုန်းကြီးကျောင်းသားလောက်ပေါ့လေ တလောက်ရှိသေးတာပါသူတော်အံ့ဩတော်စဉ်းစားလာတာကလည်းတွေ့နေပြီလေဟိုတကွအယောင်ဝါလည်းတွေ့နေပြီလေတော်တော်ကြတော့ပြမာကြီးလာပြန်ရောပြမာကြီးလာတော့တခြားတယ်လည်းအစင်တန်းလည်းမြင့်အယောင်ဝါလည်းအင်းပို့ပြီးတော့ကြည့်ကြနောက်ပြမာကြီးပြန်သွားတော့ဒါတော့ခုနကလာတာကတော့ပါတယ်ဒါမေတော်ကြီးတို့ကိုယ်ဒီသာဝရအဲဒီဖရာ ဆိုတဲ့ပြမကြီးပေါ့။မောင်လူဒီပြမတဲ့တောင်မှသာတော်တို့ကအရှင်တမ်းမြင့်ပြီးတော့တကူကြီးသေးသလား။ဟောဒီပြမဆိုတဲ့ဥစ္စာကတော့ဟိုဘုရားမြတ်စွာဘုရင်ဟိုဘုရားပြက်ကဏီတုံကသင်္ကန်းလေးပါးကရတာကိုပြီးတော့အလုပ်ကြီးတကားလောက်ပဲရှိပါတယ်လို့ပြောတော့အင်မတန်တကယ်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့အော်တလောက်မြင့်မြတ်တဲ့ အဲပုဂ္ဂိုလ်တွေပါလားလို့တရားကိုကြည်ညိုအဲတရားကိုသဘောကျသံဃာတော်ကိုသဘောကျပြီးတော့အဲ့ဒီမှာမှသောတာပန်ဖြစ်သွားတယ်အရှင်သာရိပုတ္တရာကလည်းဒီအဖြစ်မျိုးကိုမြင်လို့မို့ဒီတိုက်ခန်းလာပြီးတော့ပြဋိနိဗ္ဗာန်စံတော်မူတာပဲအဲ့ဒီတော့သူတွေတကယ်အန်အန်အန်အန်ပြီးတော့နေရာကနောက်အတော့နေပြီးတော့ပြဋိနိဗ္ဗာန်စံတော်မူသွားတယ်အဲ့တော့ဘုန်းကြီးဘာနဲ့တရားမယ်ဆိုတာမသိဘူးလေ အဲ့ဒါလို့အပြင်းထန်ယောဂတန်ခံပြီးတော့သိရလို့ရှိရင်လည်းပဲအဲ့ဒီအချိန်မှာရှင်သာရိပုတ္တရာကိုတွေးနေမယ်ဒီယုံနံခန္ဓာနဲ့နေရလို့များရှင်သာရိပုတ္တရာကိုသက်သာလို့လားဘယ်လိုတွေးနေမယ်ဒါဘုန်းကြီးကဘယ်လိုတင်တည်တယ်သိရသိရဒီကံဒီတွေးဖို့ရန်လက်စီသေးတွေလေအသင်းနဲ့ဆောင်ထားတယ်တခါအချိန်မောက်ကလန်ကြတော့ဒီတော့ငါဝုဒ္ဒရာပါလာတာပဲယဟန္တာယဟန္တာဖြစ်တာတခြားပဲ တကူကြည့်တာတကူကြည့်တာတခြားပဲဘုရားတော့ပါလာတာပဲထားတဲ့အရှင်မောကလာလေဒီတကူကြည့်ပြီးတော့ဟောနတ်ရင်ဘသူတွေရောက်သွားတယ်ငရင်ဘသူတွေကြသွားတယ်နဲ့ဒီလိုဟောလိုက်တော့ဟိုတိတ်ကြီးတွေမှာအင်မတန်အနေရခက်ဘာမှလည်းမပြောနိုင်ပြီးတော့ဒီတဲ့တဲ့တိတ်ကြီးတွေဒကာတွေကလည်းတချို့ဘာဖြစ်သွားတယ်ဒါတွေလည်းကြားနေရအရှင်မောကလန်ကအားကြီးမကျေနပ်ကြဘူး ဒါနဲ့တိတိတွေရောတိတိတွေတကာတွေရောပူးပေါင်းပြီးတော့ဒီဖိုးသားတွေကိုငွေတစ်ထောင်ပေးပြီးပြည်တော်ကတစ်ထောင်ဆိုတဲ့ငွေဟာအဲအခုဘာလဲသိန်းသိန်းတော့ဆိုတာမျိုးလိုဖြစ်နေတယ်အဲ့ဒီငွေတစ်ထောင်ပေးပြီးတော့ဒီကျင်မောက်ကလန်ကြီးကိုဖြောက်ပြက်ပြပါလို့ပြောတော့အဟိုကငွေရတာဖြစ်တော့လေကျင်မောက်ကလန်ကိုတခါတဲ့ဒီပထမလာတဲ့ကျင်မောက်ကလန်ကတကူနဲ့ကြောင်သွားတယ်မတွေ့ဘူး နောက်တော်လေးကြာတော့ဒုတိယတစ်ကြိမ်လာတယ်ဒီမောကလန်ကတကုန်းနဲ့ကြောင်းသွားတယ်မတွေ့ဘူးတတိယတစ်ကြိမ်တော့လာမဲ့အချိန်မှာอืมခြေကံကလွတ်တော့မှာမဟုတ်ဘူးခြေကံကကြိုးပြီးတော့ကဲမချောင်တော့ဘူးလေလို့ဆိုတော့မချောင်ပဲနေလိုက်တော့ခိုးသား900ကဝိုင်းပြီးတော့ခုလိုခုတ်တာဖြစ်တာမဟုတ်ဘူးဒုတ်တင်နဲ့ရိုက်လိုက်ကြတာလေဆန်ကျိုးကလေးတွေလိုဖြစ်သွားတယ်အယိုးတွေတကူညံ့ညံ့ကြီးပြီးတော့အယိုးတွေဆန်ကျိုးတွေလိုဖြစ်သွား အဲ့ဒီမှာမှကိုသားတွေကကဲပေးပြီးလို့ဆိုပြီးတော့ပြစ်ထားခဲ့တော့မှတကူနဲ့ခန္ဓာကိုယ်ကိုငကူအတိုင်းပြန်ဖြစ်အောင်တကူနဲ့ရစ်ပတ်ပြီးတော့မှဘုရားမြတ်စွာဘုရားသွားပြီးတော့ပရိနိဗ္ဗာန်သံပါတော့မယ်အကြောင်းကိုလျှောက်ထားရှိခုတယ်ဆိုတော့အကယ်၍ပေါ့လေဘုန်းကြီးဟာအချိန်ကြလို့သူများရဲ့လက်နဲ့နဲ့သူများနှိပ်စက်လို့ပေါ့လေဒီလိုများကွယ်လွန်ရလို့ရှိရင်လည်းပဲ ဟိုရှင်မောကလန်ကိုကြည်ညိုပြီးတော့ယုံနံခန္ဓာနဲ့နေရသမျှတကိုးတွေအကြည့်အကျယ်ပထမတန်းဣတရေရဖြစ်တယ်ရှင်မောကလန်တောင်းမှဒါလိုသူများလက်နဲ့တံကိုခံရသေးတာပဲငါကောင်းပါမှုလုံးလို့ဟောလို့တွေးပြီးတော့ဒီကြည်ကြည်နတ်နတ်နဲ့ဝုတ်ကိုခံပြီးတော့ဘဝထူရမယ်လို့ရှိပြီဘုန်းကြီးကအစင်းနဲ့ပြင်တာဗုဒ္ဓမြတ်စွာလို့ယောဂမျိုးဖြစ်လို့ရှိတယ်ဗုဒ္ဓမြတ်စွာကိုအာယုံပြုပြီးတော့ ဘဝပြောင်းလိုက်မယ်အဲဒီအရှင်သာရိပုတ္တရာတို့တို့ယောဂမျိုးနဲ့ဆိုလို့ရှိတယ်အရှင်သာရိပုတ္တရာကိုအာယုံပြုပြီးတော့ရှင်မောကလန်တို့တို့တန်းနဲ့ဆိုလို့ရှိတယ်ရှင်မောကလန်အာယုံပြုပြီးတော့ယုံနံခန္ဓာရဲ့အပြစ်ကိုရှုပြီးတော့ဘဝကူးရမှာပဲလို့အသင်းသင်ပြင်ထားတယ်ဒါကြောင့်ဘုန်းကြီးကလေဘုန်းကြီးတို့တရားတော်တွေကဤအမျိုးစုံနဲ့ဆေးအမျိုးစုံဖြစ်နေတာပဲအင်မတန်ကောင်းတဲ့တရားတော်တွေလို့ ဒီလိုနားလည်သိခြင်းဒီလိုနားလည်ပြီးတော့မှတို့သာသနာတော်ကိုဝေရတဲ့ဥစ္စာအဲ့လိုသိက္ခာတရားရတယ်သာသနာတော်ကိုကုညီထောက်ပံ့ပြီးတော့နေရတဲ့ကုသိုလ်တွေရကုညီထောက်ပံ့လို့ရတဲ့ကုသိုလ်ကတခြားတရားတွေကိုသိပြီးတော့နေတဲ့အတွက်ကြောင့်ဒီဘောဝကုကံဤအထိတောင်းမှစိတ်တွေဘလောက်တက်သွားပြီးတော့ဟိုဘဝအစ်စ်ကိုကောင်းတဲ့ဘဝရောက်အောင်ဟာဘလောက်များလမ်း ရေးလာမြောင်းပဲလမ်းပေးနိုင်တယ်လေလို့ဘုရားကိုကျေးဇူးတင်လို့အင်းတရားတော်ကြီးကိုကျေးဇူးတင်လို့အင်းသံဃာတော်တွေကိုကျေးဇူးတင်လို့ကြီးညိုလို့ယခုတိုင်အောင်သာနာတော်ကြီးကိုမပြောက်မပြက်အောင်ဆောင်ရွက်ပြီးတော့လာခဲ့တဲ့ဒီပုထုဇဉ်ပင် ဖြစ်တော်လဲပဲသီလရှိပြီးတော့ဆရာတော်သံဃာတော်တွေယခုဒီဆောင်ရွက်လာကြလို့သာသနံသီရတာတာရံသာသနံကဗကဗအလွန်ဒီပါဠိ တခါတပံကျုံရန်ခက်ကအမြယရဏဤသာရဏတော်မြတ်ကြီးကိုသီရတတာရံဖရာလက်တဲ့အသက်ဆက်မှမပြည့်ရအောင်ပူဇာတင်ယူဆောင်ရွက်တော်မူလာပြီသာတော်ဘုရားပြိဋိဘံသံတော်မူပြီးတဲ့နောက်အရှင်မဟာကတ္တဗတို့ဒီနောက်ဒုတိယသံဃာနာတင်တော်အရှင်မဟာယတတို့တတိယသံဃာနာတင်တော်အရှင်မဂရိဗုဒ္ဓတို့ရှင်မဟိယမဟိဒတို့ဒီလိုပုဂ္ဂိုလ်မြတ်တွေဆောင်းလာလိုက်ကြတာ ဒီဗုဒ္ဓဒီမြတ်စွာရဲ့သာနာတော်မြန်မာနိုင်ငံရောက်တော့မြန်မာနိုင်ငံကြတော့လေဒီအနောရထမင်းတို့ရှင်အရဟံတို့ကစပြီးတော့သာသနာတော်ကြီးမပြတ်မကွက်အောင်ဆောင်ရွက်ပြီးတော့လာလိုက်ကြတာအဲ့ဒီဆောင်ရွက်လာပြီးအတွက်ကြောင့်ဘုန်းကြီးယခုအထိအာဒီတရားတွေသိအားကိုးစရာကောင်းတယ်ဒီတရားတွေနေလိုက်တဲ့အတွက်ကြောင့်အပြစ်ကင်းလောကမှာလည်းအပြစ်ကင်းတယ်သံဃာမှာလည်းအပြစ်ကင်းတယ် သုဂတိဘဝဆိုတဲ့ဥစ္စာလွယ်လွယ်ကလေးရနိုင်တယ်မေဖို့နိဗ္ဗာန်လမ်းရောက်နေပြီတရားတွေသိကောင်းတာပဲယုံနာတွေသိမြင်တာပဲလို့ဆိုတာဒီလိုဆောင်းလာပဲကြားလို့အမတန်ကျင့်တတ်စရာကောင်းတယ်အမတန်ကျေးဇူးတင်စရာကောင်းတယ်ပြီးတော့တရားတော်ကိုအားကိုးရမယ်တခါတုန်းကဒီထုံနာကုဋ္ဌိကယူရမှာအဲဒီကုန်းဆိုပါတော့အမတန်ကြည်ကျတဲ့နေရာသတ္တပါဠဆိုတဲ့အမျိုးတစ်မျိုးရှိတယ် ဒီရတ္တပါဠအမျိုးကဘယ်လောက်ကြီးကျယ်တုံးလို့ဆိုတော့တိုင်းပြည်နှစ်ပြည်ကွဲနေတာတောင်သူတို့ကစိတ်ဆက်နိုင်တဲ့တကူရှိစိတ်ဆက်နိုင်တဲ့အာနာရှိတယ်ဘယ်လောက်ကြီးကျယ်တဲ့သထေမျိုးအဲ့ဒီသထေမျိုးအစဉ်ဆက်ကလာခဲ့တဲ့အမျိုးထဲမှာသထေသထေကြီးတယောက်လက်ထက်သတ္ထပါဠဆိုတဲ့ပြုသားတယောက်ထုံထုံကလာတယ်ဒီနေ့တော့ဗုဒ္ဓမြတ်စွာကအဲ့ဒီဏိကုံမရောက်လို့ တရားဟောတော်မူမယ်လို့ဆိုတော့ရတ္တပါဒသူတို့သားလည်းတရားနာတရားနာလို့ပြီးရင်ပဲတရားတော်ကိုစဉ်းစားတော့ယဟမပြုပဲမနေနိုင်ဘူးတခါတည်းမိပါရဲ့တဲ့အသိခံပြီးတော့ခွင့်တောင်းအသာသာပဲနဲ့ခွင့်တောင်းခွင့်တောင်းပြီးတော့ယဟန်ပြုသွားတာပြီးတော့ဒီရတ္တပါဠိသူတို့သားယဟန်ပြုရလောက်တထေစီစဉ်စွန့်ရလောက်ဗာရရားတွေဗုဒ္ဓမြတ်စွာဟောတော်မူထားပါတော့လို့ဆိုတော့တဲကောင်းတယ် သရာယမရဏံလောကောဥပနိယတိအတုောအယံလောကောသူရောကိုပါများပြားစွာတောင်းဤတတဝအပေါင်းကိုသရာယတရွေ့တရွေ့တငွေငွေနှင်းသရာယတရွေ့တရွေ့တနေ့နေ့နှင်းတငွေငွေပွားအိုရခြင်းဟူသောသရတရားကမရဏံတရားခြင်းဟူသောမရဏတို့ဥပါနိယတိအမြဲကတ်ဆောင်၏ အမျက်ပို့ဆောင်၍နေလေတော့ဤဘုန်းကြီးတို့ဒီဝန်းတွင်းမှာသရာကသရာဆိုတဲ့တရားကယုတ်တရားကတဖြည်းဖြည်းကလေးကလေးပဲဆိုဦးတော့တဖြည်းဖြည်းတစ်နှစ်သားနဲ့နှစ်နှစ်သားဆိုရင်သူသိချာချာကြည့်နှစ်နှစ်သားယုတ်ကလေးနည်းနည်းရင့်အဲ့ဒါလိုအရွယ်က၄၅နှစ်သားအရွယ်က၁၀နှစ်သားဆိုရင်ယုတ်ပိုရင့်အသက်20လောက်ဆိုတော့ဒီယုတ်ပိုရင့်လာ အမျိုးသမီးလေးတွေ14 5 6နဲ့အမှန်တန်ကြည့်ကောင်းတယ်ဆိုမှအသက်20လောက်ကြာကြည့်ကောင်းရင်ကောင်းပါစီတော့ရုပ်ကညင်လာပြီ30လောက်ကိုရင်လာပြီ40လောက်ကိုရင်လာပြီအဲ့ဒီတော့ကအမှန်တန်ကြည့်ကောင်းပါတယ်ဆိုတဲ့သူတွေက90လောက်ညော့သွားပြီ ရုပ်တွေကညင်လာပြီ60လောက်ညော့လာဒီအရေးတွေတွန့်လာပြီစံတွေတူလာပြီ90လောက်70လောက်90လောက်ဒီတော့ဟိုသရာကအတွင်းက အချိန်ရှိတဲ့မရဏသိရှိအောင်ပို့ဆောင်နေပါလားသူစဉ်းစားရဘုန်းကြီးစဉ်းစားရမယ်ယခုသံဃာတော်တွေစဉ်းစားရမယ်ယခုတဲ့အဝေးကလာပြီးတော့သံဃာတော်တွေကြီးညိုခြင်းလို့တက္ကမကြီးတို့အင်းတက္ကမများစဉ်းစားရဒီဗုဒ္ဓမြတ်စွာကတရားတပုအဲ့ဒီပရိသတ်မှာတယ်အတ္တနောယံသဘောလောကဧကန္တအနဘိတရော

တကယ်အရေးဆိုတဲ့ဥစ္စာဟာဘာလို့လို့ဆိုရင်ပူရေးနာရေးသိရေးအဲ့ဒီအချိန်မှာတဲ့တကယ်အားထားရမရှိပါဘူးဟိုတခါတခါစိတ်ကြီးအကြီးကျယ်ဖြစ်လို့သားတော့ကွယ်သမီးတော့ကွယ်ဆွေတော့ကွယ်မျိုးတော့ကွယ်ရပြီမဲ့လို့သူနည်းနဲ့သူနဲ့ပြန်တွေ့အောင်ကြိုးစားလို့အားထားလို့ရသေးတယ်ဒီအိုဂရိကြီးနဲ့ကြုံလာလို့ရှိရင် သူကကြည့်နေရတယ်တော်တော်တော်တော်ကိုစိတ်မကျေနပ်တရားကောင်းငါအမေပူပြီငါအဖေပူပြီငါဆရာပူပြီမျက်စိလေးမွဲလာပြီဘယ်နဲ့မှမတတ်နိုင်ဘူးမျက်မှန်တတ်သူပါတော့ဒါလေးဖိဖိမှမတတ်နိုင်အဲသပင်တွေကျူလာပြီဘယ်နဲ့မှမတတ်နိုင်အရေတွေတွန့်လာပြီဘယ်နဲ့မှမတတ်နိုင်အတ္တနောတကယ်အရေတကယ်ပေးနိုင် တကယ်သွေးတကယ်သားဟုအထာလောက်เสียဘယ်သူတယောက်မှမရှိကြကြီးလူငယ်တွေဘက်ကလိုက်ကြည့်လိုက်တော့လေရဟန်းမင်္ဂလာတော်တွေဘက်ကဘုန်းကြီးကဘလောက်စောင့်ကြောက်ပါတယ်လို့ဆိုပေးမယ်တကယ်အရေးခုနကနာပဲကြုံတာဘုန်းကြီးမတတ်နိုင်ဘူးစောင့်ကြောက်ကြပါဖြေးကြပါစီဒါပဲတတ်နိုင်တယ်တကယ်ပို့ပြီးတော့မနာအောင်မတတ်နိုင် မိပါလေတဲ့ကိုသားကိုသမီးပေါ်မှာကိုအသက်လို့တန်တူညီမြဖြစ်ပါလေဆိုပေမဲ့မတတ်နိုင်ဘူးအတန်တော်တကယ်အရေးတကယ်ဘေးနိုင်တကယ်သွေးတကယ်သားဟုအတ္တလောစေရတစုံတယောက်မြန်မကြည့်ကြရေဘုရားမြတ်စွာကအင်မတန်နေနေပင်မရှိတကယ်အရေးနော်စောစောကသတိထားကြပါနော်တကယ်အရေးမှာဘုရားမြတ်စွာကိုယ်တော်တိုင်ဘုရားမြတ်စွာရဲ့မျက်မှောက်ရှိတော်မူတုံးမှာ အရှင်သာရိပုတ္တရာကသောပြီးတော့ပြိဋိဘံသံပါတယ်ဘုရားမြတ်စွာမတတ်နိုင်ပါဘူးအရှင်မောက္ကလံသောပြီးတော့ပြိဋိဘံသံပါတယ်မြတ်စွာဘုရားဒီလိုပြိဋိဘံသံဖို့ရန်ခွင့်တောင်းပြပါသေးတယ်အရှင်သာရိပုတ္တရာလည်းခွင့်တောင်းပါတယ်ရှင်မောက္ကလံလည်းခွင့်တောင်းပါတယ်ဘုရားမြတ်စွာကဘယ်ဘယ်ပြိဋိဘံသံရမှာလို့ငါဘုရားရှိသားပဲလို့ဒီလိုမတတ်နိုင်ပါဘူးအတ္တနုတကယ်အရေးတကယ်ဘေးနိုင်တကယ်သူတကယ်သာဟုအာထာလောက်စရာတစုံတယောက်မြတ်မကြည့်ကြကြည် ဧကန္တအနဘိတ်တော်စေစေဧကံဘေကိုသံ၍ဘေကိုပြန်၍တွန်းလံယုံပဲပုံပွယ်စရာလေးမကြည့်ကြ၏ဣတိဤသို့ဓမ္မုဒေသံအကျဉ်းယုံ၍အချုပ်အနေဩဒေသအချက်တရားအမြတ်ကိုသဗ္ဗူရိသေနာမြတ်စွာဘုရား၏တရားတော်ကိုအလွန်လေးစားတဲ့သူတော်ကောင်းဟူသည်များသည်အဘိနံနေစဉ်မပြပစ္စောဂီတဗံတတိထား၍ စဉ်းစားဆင်ញင်တိုက်လေသတည်းသာသာသာဒီရထပါလာတစ်ထေပါကလေးကနှစ်နှစ်ဆိုင်ဆိုင်နှစ်နှစ်ကာကာကြီးစဉ်းစဉ်းစားစားနဲ့တရားနာတယ်ဘုရားမြတ်စွာကတရားတစ်ခုဆက်ပြန်တယ်အတကောယံသဘောလောကောသဟံပပံဂမိတတိ အယံတဘောလောကောသူရောကိုပါများပြားစွာတောင်းဤတတဝအပေါင်းသည်အတကောကိုပိုင်ဥစ္စာဟု၍တခုကမြမကြည့်ကြသည်သဗ္ဗံရှိရှိသည်မြဥသုံးတရှိသည်မဲ့အလုံးစုံကိုသဟံသဟံတော်သွန်ခွာလျက်ကမိတတေကဤညွှန်းရမလွန်သာပဲဝန္တာကူတံဗယံပတမြင်ရရှာလိလတံအလုံးတတ္တဝါတွေ ငါမှသူမျိုးညာတိဘယ်လောက်ရှိတယ်ဆိုပေမဲ့အဲ့ဒါတကယ်တော့မပိုင်ပါဘူးငါမှစီးစိမ်ဥစ္စာတွေကအင်းလူအဆင့်တန်းလာပြီးတော့ရာပေါင်းဘယ်လောက်ရှိတယ်ထောင်ပေါင်းဘယ်လောက်ရှိတယ်သိန်းပေါင်းဘယ်လောက်ရှိတယ်လို့ပြောပေမဲ့ဟာပြောရယုံပါပဲမသေးခင်ကလေးသုံးနိုင်သွဲနိုင်ပါတယ်တကယ်သေတော့မယ်လို့ဆိုတော့အဲ့ဒီပစ္စည်းတွေတခုမှကိုယ်ပဲမဟုတ်ဘူးအလုံးစုံရရမယ် အဲ့ဒီပစ္စည်းတွေတစ်ခုကမှကိုယ်ပိုင်မဟုတ်တဲ့အပြင်တစ်သက်လုံးကြည့်ရလာတဲ့ကိုယ်ခန္ဓာကိုယ်တောင်ကိုယ်ပိုင်မဟုတ်တော့ဘူးကိုယ်ခန္ဓာကိုယ်ကိုယ်ပိုင်မဟုတ်တာကမှသာပြီးတော့ဆိုသေးပစ္စည်းတွေစွန့်ရတယ်ဆိုတဲ့ဥစ္စာကြံတဲ့သူတွေကဝမ်းမြောက်ဝမ်းသာလက်ခံပြီးတော့ထိညာသိညာတောင်းလျှောက်ကြအင်းသုံးဆွဲကြယူကြငင်ကြဒီခန္ဓာကိုယ်ကြီးစွန့်လိုက်ပြီလို့ဆိုတော့ပေတာပေသမီးသမီးပေတာအဲ့ဒီမျိုးကမှ သိသိထားမယ်လို့မကြီးပဲဘူးသိသိလည်းမထားခြင်းဘူးဝိတ္တိတန်းကြီးအိမ်ပေါ်မှာတော့အဲ၃ရက်၅ရက်ဆိုတာလို့ထားပါသေးတယ်ဘုန်းကြီးတွေအကြောင်းပေါ်မှာတော့ထားပါသေးတယ်ဒါပေမဲ့လို့သိသိပြီးတော့ဘယ်တော့မှမပြက်ဘူးဘယ်တော့မှမဖြောက်ပြက်ဘူးလို့ဘယ်သူမှမရှိဘူးအကုန်လုံးလေပထမလွန်းလို့ငိုတယ်ဒုတိယတတိယငိုတယ် နောက်တော့နည်းနည်းအနတ်နေပါလေးကထွက်လာတယ်ပါလေဆိုတော့တော့တော့နောက်တော့နည်းနည်းအနတ်နေပါလေးကထွက်လာတယ်ပါလေဆိုတော့တော့တော့ရွာလေးပါလိမ့်မှာတဲမထားရတော့ဘူးဒီဗမာထုံးစံတိုင်းရက်ရှိထားတာကိုကအဲ့ဒီကြည်ကြည်နက်နက်သွန့်လိုက်နိုင်အောင်လို့ရက်ရှိထားတာတဲ့ဘုန်းကြီးကမေးဘူးတယ်ဘာဖြစ်လို့ဘိုးရဲ့သူတွေဟာဒီလိုကြာကြာထားကြတုံးဆိုတော့ဩကွယ်လွန်ကန်ပြီးတော့ မပြည့်ရသေးဘူးလေတဲ့နောက်တော့ရက်ကလေးနဲ့နဲ့ကြာလာတော့ပြစ်ကိုပြစ်ချင်လာပြီပြစ်ကိုပြစ်ရလာပြီအဲ့ဒါကြောင့်မို့လို့ရက်ကြာရထားတာပါလို့ဘိုးကပြောခဲ့ဦးတယ်ဟိုဒါကြောင့်ဒီတဲ့ပြင်းပစ္စည်းဥစ္စာတွေကကိုယ်ပိုင်မဟုတ်ဘူးဆိုပေမဲ့နောက်ထပ်သိတဲ့သူတွေကမျက်မျက်နှုံနှုံသိရကြတယ်ယူရကြတယ်ကိုကိုကိုကိုပိုင်မဟုတ်ဘူးဆိုတာကတော့အိမ်ပေါ်မှာထားခဲ့ရပေမဲ့နောက်လူတွေကမျက်မျက်နှုံနှုံ တယ်ကြာကြာကြီးသိပြီးတော့မထားလို့ကြဘူးသူ့ချိန်နဲ့သူနဲ့စွန့်ပြစ်ဖို့ရံပဲကြီးပဲအဲကြောင့်ဘာမှကိုယ်ပိုင်မရှိပါပဲလားဒီတရားအမှန်တန်လေးလေးနဲ့စဉ်းစားတာကိုကောင်းတယ်အယံသာဘောလောကောသူရောကိုယ်ပါအများပြားစွာတောင်းဤတတ္တဝါအပေါင်းသည်အတ္တကောကိုယ်ပိုင်ပြုစေရတခုကမြမရှိကြ၏သာဗံသက်ရှိတဲ့မဲ့အလုံးစုံကိုသဟံသာတော်အစွန့်ပြစ်လျက်ကမိတ်တေကံဤညွှန်ရာမလွန်တာပဲ ဝန္တာကုထံပယံပဒမြတ်ရရှာလိမ့်မတံဣတိဤသို့ဓမ္မုဒေသံအကြည့်ရုပ်၍အချုပ်အနေဥဒေသအချက် တရားအမြတ်ကိုသဗ္ဗုရိတေနာမြတ်စွာဘုရားဤတရားတော်ကိုအလွန်လေးစားတဲ့အမျိုးကောင်သားမျိုးကောင်သမီးသည်အဘိဓမ္နေစဉ်မပြံပိစွေခိတဗံတတိထား၍သင်္လာဆင်ញင်တိုက်လာပေတည်းသာသာ နောက်တစ်ပုဒ်ဘုရားရှင်ကဥနကောယံသဘောလောကောအတိတ်တော်ဝါနာတာတကောအယံသဘောလောကောသူရောကိုယ်ပါမြတ်ပြစွာတောင်းဤတတဝအပေါင်းသည်ဥနကောဥစ္စာစီဒိန်ကုံသိမ့်မောင်မူမိပြတိုးလီမဖြိုးမလျံအမှန်မင်းရော့၍နေသည်အတိတ်တော်တော်လောက်ပြီးအောင်အဲ၍ရောင်ရဲတင်းတင်းချင်းမကြည့်ကြသေး ဝါနာတာသကုံတဏှာသေးရာမနေတာပဲဖွေချာဆက်တရသည်တဏှာဤဤတော်မျိုးကျွန်းတော်မျိုးကြည်သာသည်အလုံးတတ္တဝါတွေကလေတဲ့လုံးနေတာလုံးနေဘာပြီးတော့ဘာလုံးနေအဲ့ဒီဟာရပြန်တော့နောက်ကလုံးနေဒီဘုညာသံဃာတွေများလာတော့ဘာလို့လဲမလို့နဲ့ဘုညာဒီတရားနဲ့မလို့နဲ့ဖြစ်နေတယ်လို့ဖြစ် ဒုက္ခငါလေးဆိုဖြစ်လေဒါဘုန်းကြီးတို့တောင်မှဘာလူတယ်ဆိုတဲ့ဥစ္စာတတိတတိလေးကရနေပြီလူဆိုတာတော့မပြောနဲ့တော့ဘာလူသေးပထမဆုံးအိမ်လူတယ်အိမ်လည်းပြီးပြန်တော့အိမ်ကောင်းကောင်းလူတယ်အိမ်ကောင်းကောင်းပြီးပြန်တော့တိုက်ကောင်းကောင်းလူတယ်အာလူလိုက်တာဒီနေကြတဲ့စားကြရတဲ့ကဘာလူတယ်ဘာလူတယ်ဘာလူတယ်ဘာသာတယ်ဘာသာတယ်ဘာသာခြင်းတယ်လူလိုက်တာဘုရားတွေကဘာလူတယ်ဘာလူတယ် အဲ့ဒါတွေသာဝန်တွေအကုန်လုံးပြည့်စုံပြီဆိုတော့တင်တိမ်မလားလို့ဆိုတော့အတိတ်တော်တော်လောက်ပြီအောင်အဲ၍ရောင်ရဲတင်တိမ်ခြင်းမရှိကြကြီးတဲ့ထပ်ပြီးတော့အပိုလိုခြင်းလာပြန်သာဝန်တွေပြည့်စုံပြီတင်းတင်းတဲတဲတောင်ဖြစ်နေပြီဟိုထပ်လိုခြင်းသေးတာအတိတ်တော်တော်လောက်ပြီအောင်အဲ၍ရောင်ရဲတင်တိမ်ခြင်းမကြည့်ကြကြီးဘုသူကလိုနေဘုန်းတဲ့ကတဏှာကလိုနေတာတဏှာကဒေါဝသင်္ကိနောသင်္ကံဝတ္တမနတဝတ္တတိ သင်္ကိနောဥကြိုကြည်သောကဝံနွားဤသင်္ကံဥကြိုသည်ဝတ္တမနာသာဝရတိနွားကြီးလာလေကြိုကြည်လေဖြစ်တဲ့ကဲ့သို့နွားသို့သောခိုင်ငယ်ငယ်တို့ကအရာလေးပါလာတဲ့နေရာကြိုပေါက်နွားကြီးလေကြိုကြည်လာလေနွားကြီးလေကြိုကြည်လာလေဟိုဘုန်းကြီးတို့ဗမာစကားကတော့သံဃာတိကြီးလေချင်းလေကြီးလေချင်းအဲ့ဒါလိုပဲလူတွေကလေပစ္စည်းဥစ္စာပေါ်များလာလေလူကျင်တဲ့နေရာတွေပေါ်လာလေပဲ ပိုးပြီးတော့လိုချင်လာပစ္စည်းဥစ္စာပေါ်များလာလို့များတင့်တယ်သွားလိမ့်မယ်မဆိုင်နဲ့ပိုးလိုဘသူကလိုတဏှာကလိုချင်တာတဏှာကလိုချင်တော့တဏှာကလေမိလိုပဲလောင်စားများလေတောက်လေလောင်စားများလေတောက်လေနောက်ထပ်လောင်စားတဲ့လေတောက်သေးအဲတဏှာကလည်းပဲလေလူချင်းစရာတွေဟာအဲ့ဒီမိလိုပဲတောက်ပြီးတော့နေတာပဲအဲ့တော့ကြောက်ပြီးတော့တဏှာကခိုင်းနေတိုင်းဆက်အောင်ဖြစ်ဘာလူချင်းလေးတဲ့တဏှာကရရှာရရောသိမ့်မောင်းတော့ဘယ်လောက်ရှိနေပြီ နောက်တော့ဘယ်လိုရနိုင်ဒီတဏှာကအချရရင်အတိတ်တော်တော်လောက်ပြီးအောင်အဲ့၍ရောင်ရဲတင်းတင်းညွတ်မကြည့်ကြရေဝါနာတာတိုက်ကိုတဏှာစီယာမနေသာပဲဝေရှာဆက်တရသည်တဏှာဤကြီးတော်မျိုးကျွန်တော်မျိုးကြည်သာသည်တဲ့အလုံးကျွန်တွေအလုံးကျွန်ဘုလို့ကျွန်တဏှာကျွန်ပခင်မှာမဟုတ်တဏှာကျွန်ဟိုလူထဲမှာတော့သခင်ဟုတ်တယ်တဏှာကျွန်အချင်းမင်းမှာဟုတ်တယ်လူထဲတော့ရှင်မင်းဟုတ်တယ်တဏှာကျွန် ဆိုတော့ဒီနေရာမလေးဒီတနေရာဘုရားတရားတော်ကကောင်းလိုက်ဒီတဏှာအတိုင်းသာပြစ်ထားမယ်ဆိုလို့ကြည်ရင်တမီးအပြင်လုံးကိုကအုပ်ချုပ်ပြီးတော့နေတမီးအပြင်လုံးကိုပိုင်အလုံးကိုကျွန်းကြည့်ပစ္စည်းဥစ္စာတွေကကိုပိုင်ကြည့်ပဲအဲ့ဒါလောက်များရရင်တင်းတိမ်မလားလို့ဆိုတော့မတင်းတိမ်သေးပါဘူးတဲ့နောက်ထပ်တမီးအပြင်လုံးရပြီးတဲ့အပြင်ကိုနောက်ထပ်လိုချင်သေးတယ်တဏှာမီးဘလောက်တောက်လာအဲ့ဒါဗုဒ္ဓမြတ်စွာကဘယ်လိုတခါ တဲ့ပြီးတော့ဒီတဏှာကိုကြော့အောင်ပဲလို့ကြအောင်ပဲလို့မိန်တော်မူလို့ဆိုတော့သထဂါရောဝါသမ္မတပရိကံတံဥပါအနံယံယံဇတိကာမနံတန်တံသံပိစတေသူကံသဗ္ဗိစေသူကမေတိယသဗ္ဗိကာမေပရိသတိအနတ်ချုပ်တဲ့ဒီအလုသမားဟာဖဏကလေးတရေဒီအကျမ်းနေနဲ့အကုန်လုံးဖဏဖြစ်အောင်ဒီဘေးက ချုပ်ကြကြည့်တာလေးကြောက်ကြလို့ဖဏတော့ပြက်သွားပြီဖဏပြက်သွားပြီမဲ့ဘေးမှာအသွန်းတွေကထွက်နေမကြည့်လို့မလှဘူးဟိုထိတ်ကလည်းပဲအသွန်းတွေသေရေးသွန်းတွေဘေးကလည်းသေရေးသွန်းတွေအဲခြေပိုင်းကလည်းသေရေးသွန်းတွေအဲ့ဒါတူလား sorry အသွန်းလေးဖဲပြစ်လိုက်ဒီအသွန်းလေးပြစ်ပြစ်လိုက်ဒီအသွန်းလေးဖြတ်ပြစ်လိုက်တဲ့ကြည့်မကောင်းတာတွေတကယ်တိတိတိတိတိတိပြစ်လိုက်တာဟိုနောက်ဆုံးကြတော့ခဏကလေးအလှလေးဖြစ်သွားအဲ့ဒါလိုပါပဲတဲ့ ကာမနာလောကီ အာယုံကာမဂုဏ်တို့တွင်ယံယံအကျင်လောကီအာယုံကာမဂုဏ်ကိုသဟတိပယ်သွန်းနိုင်၏တန်တန်ထိုးထိုးပယ်သွန်းနိုင်တဲ့အတွက်ကြောင့်သူကံချမ်းသာသည်တံပိစတဲ့ပြည်စုံ၏လာလေတဲ့။ဟာမရှိတော့အေးသွားလိုက်တာ။တဲ့သွန်းပြလိုက်တာကိုဒီခုနကအနံ့ဘေးကအသွန်းတွေတဲ့ပြီးပြလိုက်တယ်။အာဒါလည်းပူပါတယ်လေ။ဒီပစ္စည်းလည်းပူပါတယ်လေလို့တိတိတိတိပြလိုက်တယ်ဥစ္စာ။တော်တော်ချမ်းသာတယ်။ သဗ္ဗိစေသူကမိတ်စေယသဗ္ဗေကာမိပရိစ္ဆေသဗ္ဗံသူကံပြင်းမဲ့ဥဆုံးအလုံးစုံသောသူကကိုအိစေယအလိုရှိညာဟံသဗ္ဗေကာမိအလုံးစုံသောလောကီအာယုံကာမဂုဏ်တို့ကိုပရိပစေရဲရဲဝုံဝုံဖယ်သွင်းရတည်းသာသာ ဒါကြောင့်ဗုဒ္ဓမြတ်စွာကကိုရောမြတ်ကိုရောတိုင်းထိနှံစွန့်ပြီးတော့အဲ့ဒါတရားကျင့်တော်မူတယ်အရှင်နန္ဒဤတော်ကိုလက်ထမဲ့နေ့ကိုတခါတည်းစွန့်ပြီးတော့ရဟန်းပြုခိုင်းတယ်အရှင်ရာဟုလာကလေးခုနှစ်နှစ်သားကိုဖြီးတွေနန်းတွေနဲ့ရမယ်လမ်းစဉ်ရှိရသားနဲ့အဲ့ဒါတွေစွန့်ပြီးတော့ရှင်းသားမဏိဖြစ်စေတယ်ဒါကြောင့်စွန့်ရင်ကောင်းတယ်နည်းနည်းစွန့်ရင်နည်းနည်းကောင်းတယ်များများစွန့်ရင်များများကောင်းတယ် အကုန်လုံးစွန့်ထားတဲ့ဘုရားကြတော့အကုန်လုံးကောင်းတယ်အကုန်လုံးစွန့်ထားတဲ့ရှင်ရာဟုလာလည်းကြတော့အကုန်လုံးကောင်းတာပဲဘာဒုက္ခမှာရှင်ရာဟုလာတစ်သက်မတွေ့ဘူးဒီလိုကိစ္စမျိုးနဲ့တော့ဒါကြောင့်သဘောလောကအယံသဘောလောကဤသူရောကိုပါများပြစွာတောင်းတတဝအပေါင်းသည်ဒီပုဏ္ဏကောဥစ္စာစိစိန်ဂုံတိမ်မောင်မိုးမြမြတိုးသည်မပြောမလျံအမှန်ပဲရော့၍တည်ကြည်သေး၏ အတိတ်တော့တော်လောက်ပြီးအောင်အဲ့၍ရောင်ရဲတင်းတင်းချင်းမကြည့်ကြကြီးဝါနာတာသကောတနာစေရမနေသာပဲဝေချာဆက်သာရသည်တနာဤကြည်တော်မျိုးကျွန်တော်မျိုးကြည်သာသည်ဣတိဤသို့သမုတ်ဒေသံအချင်းအကျဉ်းအုပ်၍အချုပ်အနေဥဒေသာအချက်တရားမြတ်ကူသာဂုရိသေနာမြတ်စွာဘုရားကိုယုံကြည်ကိုးစားအားထားတော်သူတော်ကောင်းသည်အဘိနံနေခြင်းမပြံပိစွေဂိတဝံပတိထား၍ စဉ်းစားဆင်ခြင်တိုက်လာပေသတည်းသာသာသာဒီတော့ဘုန်းကြီးကလေဝိသကမှာဖြစ်တဲ့ဒုက္ခတုံးကဘုဒ္ဓမြတ်စွာတရားရေးအေးအမြိုက်သေးကိုဘယ်လိုတိုက်ကြွေးခဲ့လဲဝိသကတော်ပြီမိတယ်မလို့ကျင်တော့ဘူးဘယ်လိုဖြစ်ခဲ့ရလဲယခုအရှင်ရတ္တပါဠိသတိသားမလဲပဲဒီတရားတွေဟောလို့ တော်ပြီဒီတထဲစီစိတ်တွေမလို့ကျင်တော့ဘူးလို့ဆိုပြီးတော့ယဟန်ပြုပြီးတော့ယဟန်နာဖြစ်လို့ချမ်းသာကြတယ်နာတပိန်တထေကြီးနောက်ဆုံးဘဝနောက်ဆုံးအချိန်မှာအဟောဖို့တော့ဟွန်းဘုရားအဟောเสียကောင်းလိုက်တာဒီဒုက္ခတွေမြင်လို့မို့ယုံနံခတ်သိချုပ်ငြိညာနိဗ္ဗာန်ကိုပို့ဆောင်တော်မူတာပဲလို့အဟောတံမောဟောဒီတရားတွေအမတမအဲအကုသရာကောင်းပါပြီတဲ့အဟောတံကောဤတရားတွေကျင့်ပြီးတော့အရိယာယဟန္တာဖြစ်ကြတဲ့သံဃာတော်တွေရာအမတမ ချီးမွမ်းစရာကျင့်သက်စရာအားရစရာကောင်းပါပြီတယ်လို့ဒီလိုဘုရားတရားသံဃာတော်ကိုအာယုံပြုပြီးတော့နတ်ရွာဆံရတယ်ပြီးတော့အလုံးတွေခြုံကြည့်တယ်ဘုန်းကြီးလည်းပဲဒီနေ့နေ့တွေ့ရမယ်နော်ဘုန်းကြီးတွေ့ရတဲ့ကံရသော်ဘုရားရဲ့ယောဂလမ်းစဉ်နဲ့တွေ့မလားအကျဉ်းသာရိပုတ္တရာတို့ယောဂလမ်းစဉ်နဲ့တွေ့မလားအကျဉ်းမောက်ကလမ်းတို့ဘေးရန်လမ်းစဉ်နဲ့တွေ့မလားဘာလမ်းစဉ်နဲ့တွေ့ပြီဒီလိုဘေးတွေကိုတော့ရင်ဆိုင်နိုင်အောင်ဒီတရားတွေ ဒီတရားရည်အေးတွေကိုတောက်သုံးပြီးတော့ဒီတရားအမြိုက်သေးတွေကိုတောက်သုံးပြီးတော့ထားမယ်လို့ဘုန်းကြီးကြိုးစားတယ်လို့လေခုဒကမကြီးများလဲပါလာတဲ့ဒကာများလဲအင်းဒီတရားကိုမကြာခဏနာပြီးတော့ဒီလိုတရားတွေဆင်ញင်ပြီးတော့ဒီလောကကြီးကနောက်တဘဝတွေမကဘူးတန္တရာကလွတ်ရလွတ်ကြောင်းအကောင်းဆုံးဖြစ်တဲ့နိဗ္ဗာန်တတ်ကြောင်းအောင်မိမိတို့စိတ်ကိုအမြဲကြိုးစားပြီးတော့မြတ်စွာဘုရားရဲ့တရားရည်အေးအမြဲသေးတွေကို တောက်သုံးရည်နေမယ်လို့အဲ့ဒါလို့စိတ်ထဲကသုံးပြပြီးတဲ့ကလာဘုရားတရားအရိယာသံဃာတော်များကိုအာဟုအာရပြုလျက်ဒီလောကနောက်လောကသမ္မာမလောကိုဒီကုငါရွတ်ဆောင်နိုင်ကြစေကုန်တည်း